ုန်းကြီးတို့အခုနေပေါ်နေရဌာနတွေတော့သာဝနာပြုအားပေးဖို့ရသွားရနေပေါ်ကပြင်သွားတာပါပဲနေပေါ်ကအရင်းကဌာနပါပဲအဲဒါတဘူတွေလာစုံငါးရက်ကနေပြီးတော့အခုရှိအားလုံး 24ရက်ကြာပါတယ်ဒီသွားလာတာတွေအကြောင်းအရာတွေဒီဒီတွေတော့ပြောနေဖို့မလိုပါဘူးနေပေါ်ရောက်တဲ့အခါကာလကျတော့အမှန်တရားအားရစရာဝန်တာစရာကောင်းတာတွေကိုတွေ့ရပါတယ်ဘုန်းကြီးတို့စတာကဒီလိုတွေ့နေမယ်မထင်ဘူးကိုရောက်လာလို့ရှိရင်ခြေရပါဒဘုရားဘာသာ ဝင်ပုဂ္ဂိုလ်ဟာအနည်းငယ်ရှိမှာပဲအောင်းလို့ဥမာဘုရားဝါဒယဟန်တော်များဆိုတာလည်းနည်းနည်းစားရှိတာမဟုတ်ဘူးဘုရားသိနေကြပါဦးသူကဓမ္မတွေလည်းပဲအဲဒီဘုရားဝါဒနဲ့ပတ်သက်ပြီးတော့ဒီဒီစာသာပုဂ္ဂိုလ်တွေသိရှိနေတယ်လို့မထင်ဘူးအခုသွားတဲ့အခါကျတော့အောင်းလို့ပြရတယ်ဘုန်းကြီးတို့ လာလိုက်မယ်ဆိုတော့သတင်းရပြီးတော့သူတို့လေညာခွင်းလာပြီးကျိုးဆိုကြတဲ့ပြိတ္တတွေမြဲဘူးပထမဒီကစီစဉ်လုပ်ထားတဲ့အတိုင်းပထမတစ်စီသူတို့လာပြီးကျိုးကြဒီရလည်းမတော်သေးတာနဲ့သူတို့လည်းပဲချိန်ကုန်ပြီးတော့ပြန်လာတော့ဒီလိုနေရတယ်ဒုတိယတစ်စီလည်းပဲဒီက ရှင်ကုန်ပြန်ကြွားလို့ပြန်ပြန်ရတာပေါ့ဒုက္ခရောက်ဆက်ကြတာဘုန်းကြီးတို့သွားကြည့်တဲ့နေ့တောင်မှလေညာကကလကတ္တဆင်းလို့ရကလကတ္တမှာအမောင်သူရင်းနဲ့ရှိနေတာဆင်းဆင်းဖို့အဆင်မပြေဘူးလို့ဆိုရတာဒါနဲ့ဟိုဘင်္ဂလားဒေ့ရှ်ကမှာဘင်္ဂလားဒေ့ရှ်နိုင်ငံတကလေညာဆင်းမှာဆင်းရတာ အဲဒီကဆင်းပြီးတော့မှဟိုဆင်းသွားအဲတော့ဆင်းရတယ်နည်းနည်းနောက်ကျတော့ပြီးတော့လည်းအဲဒီခွင်းရသွားတဲ့နေရာလည်းကြာရောက်ခွာအချိန်ကနည်းနည်းနောက်ဆင်းမပြေလို့ဒီရတဲ့ရေးကြည့်တော့လည်းဒီပါလေဟိုညီဘောကြောင့်မသွားဘဲနဲ့ကလကတာကလည်းပြန်ဖို့ဆိုပြီးတော့ဟိုကဒီရအံပေးတယ် သူအပြည့်များမှာဘုန်းကြီးတို့ပို့သွားဖို့ရဘယ်လိုလုပ်သွားမလဲဆိုတော့ဆင်မပြေပဲဖြစ်တယ်အာမမေဘောမသမားလို့ညက်ကြရတဲ့ပြည့်နေလို့ဘောကျိုးသားတွေကလည်းဒုက္ခတွေရောက်နေဘောမသမားပဲဘုန်းကြီးကလည်းပူသွားတော့ရမလားအောင်းနေကားနေပါလေသွားတော့ရအောင်ပါလေအောင်းနေကားနေသွားလို့မလွယ်ဘူးကခက်ကြီးပေါ်မှာသူကဆိုတော့ခက်တဲ့ဥစ္စာတော့ဆိုတော့ဆင်မပြေဘူးဒါပေမဲ့အကြောင်းညင်တော့ဟော လင်ညာလေးရတယ်ရှိပါတယ်ဒီဘောကလင်ညာလေးဒီဘောလင်ညာလေးရှိနေတယ်အဲဒီလင်ညာနဲ့တော့သွားတော့ရောက်တော့ရောက်ပါတယ်ဒါပေမဲ့အရှင်ကတော်တော်လွယ်ပါအရှင်ကစောစောကမရောက်အရှင်ကစောစောကရောက်လာဥစား၃နာရီလောက်နဲ့၄နာရီလောက်နောက်ကျသွားပါတယ်ဒီမှာစားတော့ရေးထားပါတယ်အဲဒါနဲ့ဘုန်းကြီးတို့လာရင်ဘုန်းကြီးတို့ကျူဆိုတဲ့ပုဂ္ဂိုလ် တဝက်လောက်ကသူတို့သမင်းမသားဗာမသားနဲ့သမင်းပြေတာနဲ့ဆိုတော့ကျန်သွားရတယ်ဆိုရတယ်ကြားမှာဒါမှမဟုတ်အဲဒီလိုဆင်းရဲခံပြီးတော့ကျိုးနေတဲ့ပုဂ္ဂိုလ်တွေကလည်းနည်းဘူးဆိုတော့များများရှိတာပဲအောင်းရတယ်တော့ကောင်းတယ်ခွင့်ရတော့ရှိမယ်မထင်ဘူးအောင်းရတယ်တော့နောက်ဟိုရောက်တဲ့အခါကာလကျတော့တရားဟောကြားလေးတွေပါရှိတဲ့အခါကျဘုန်းကြီးတို့ ဟောတဲ့တရားနာဖို့ဆိုပြီးလာကြတာတွေလည်းနေရာနဲ့နေရာနဲ့ပြိတ္တာသိမနေတော့တော်တော်များများတယ်ဘုညာဒီလိုရှိမှမထင်ဘူးနည်းနည်းပါးပါးတော့ရှိမှလည်းညရဲဆိုတော့ဒီနေရာဒီနေရာတော့ကောများနောက်ဆုံးတဲ့နေရာဆိုလို့ရှိရင်တရားနာပြိတ္တာတွေ1000လောက်ရှိရဆိုတာအများကြီးတယ်အောင်ရတော်ကောင်းတယ်အမေတော်ဒီဒီဘောဓံဌာနမှာတော့ဟိုတဲ့ ရက်ကကြကြနေဖို့မဟုတ်လို့တရားထုတ်ခွေအစီအစဉ်တွေကတော့နည်းနည်းဖြစ်ပါဘူးတရားဟောရုံနဲ့ပါပဲတရားဟောရုံနဲ့ဟောပြီးတော့တရားလေးနည်းနည်းပါအမှတ်သိရတယ်လို့အဲ့ဒီကဟောတယ်ဟောတယ်နဲ့တရားနာတယ်လာကြပါကိုညာတင်ညာလေးတင်ညာတဲ့ခါတင်ညာတဲ့ခါတော့ယဉ်နန်းတဲ့အရင်၃ရက်၄ရက်၅ရက်ရှိပါတယ်ဘုရားဟောတယ် အဲ့ဒါကိုမြတ်ကြီးကတော့ဘုရားမြတ်စွာဘုရားကြီးအဆုံးမဩဝါဒကိုလိုက်နာပြီးရှင်းတဲ့ပုဂ္ဂိုလ်ကြီးဒီမှာရှိတာများတော့ရှိနေတာပဲတော်တော်ဟန်ကြတာပဲအားရတယ်ဝန်တော်ပြန်နှံကောင်းပါလားအဲ့ရတော့လုံမနီဘုရားဘုရားရဲ့ဌာနကြတော့အဲ့ဒီမှာတော့တရားထုတ်ရအစီအစဉ်ဒီလိုလုပ်တာပါဒီကလည်းဒီကလည်းရှင်းနေပေးထားတာခုနှစ်ရက် မနေ့စက္ကန့်တရားထုတ်ဖို့အဲဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေတရားကျော်တော့ရှိပါတယ်မမြဲတာပရိနာကျွာရှိတာမဟုတ်ဘူးဒီနာအနိနာဒီလာမဟုတ်ဟိုအဝိယအဝိယနဲ့မှာတော့ဓမ္မသမားမျိုးပါတယ်ဟင်အဲ့ဒါမှဆက်ရတာကတ်ပါလို့ဟုတ်ကဲ့ အဲဒီခါကြခါကြခါကြပါလားအဲဒီကပထမမျိုးကြီးရလာတယ်နောက်တခြားမျိုးလည်းပြည့်မျိုးအဝိရပါလားတော်တော်ဝိရလာတယ်ဒီမှာလည်းတရားကျော်ညာယောဂီတရားတွေပုဂ္ဂိုလ်တွေတရားတွေရှိပါတယ်အဲဆိုတော့အားရတယ်ကောင်းပါတယ်မြတ်စွာဘုရားကြီးသာရဏတော် ပထမစပြီးတော့ထုံးကားတဲ့ဌာနစင်မတီပြည့်နေနေတာတွေတော်တော်များတယ်။ဘုရားရှိမယ်လို့မထင်ဘူး။အခုတော့လည်းဟာကြတယ်။ငါလည်းမသိဘူး။ငါကတော့ဆရာဝါဒတဲ့ကောအလေးပြုတဲ့ပုဂ္ဂိုလ်တော်နေဝင်ရပါတယ်။အခုတော့တော်တော်များဟာကြတယ်။တရားဆုံးမဩဝါဒလိုက်နာပြီးတော့ကျင့်လို့ရှိရင်ကြီးပွားဖို့ဆန်းလာဖို့ပဲအဲဒီပုဂ္ဂိုလ်ကတရားဆုံးမဩဝါဒလိုက်နာပြီးတော့ တရားတွေနာကြယူတင်ပြုကြပူဇော်ကြอืมတော်တော်ပြည့်စုံပါလေတော်တော်ပြည့်စုံပါလေလူရဟန်းတွေဆိုရင်လူတက်တယ်လားဗျာလူတိုင်းလူတိုင်းဒီတဲ့တန်းရတယ်တော်တော်ကိုတော်တော်ကိုများတာအာဟုတ်တယ်တော်တော်ကောင်းတယ်အဲဒီကပြီးတော့အိန္ဒိယကုသနာရောอืมကုသနာပြီးတော့သာဝတိဇေရောပြီးတော့ ပါရမီမိဂရာကိုအဲဒီဌာနတွေဇင်တိုင်းသွားပြီးနောက်ဘုရားရဲ့ဆိုတဲ့တရားပွင့်တဲ့ဌာနဘုရားရှိကြောက်ချင်းချင်းတဲ့ဌာနအဲဒီထဲမှာဘုဒ္ဓနာဌာနနဲ့ဘုရားရဲ့ဌာနမှာတရားနာပရိသတ်တွေတော်ရှိပြီးတော့တရားရဲ့ဟောရတယ်လို့ဘုရားအောင်နေတယ်သူတို့လည်းစောစောကဗဏိ ဒီနေ့ပဲဘယ်ချိန်လာလိမ့်မယ်ဘယ်တော့တောင်နေလိမ့်မယ်ဆိုတာမသိရတော့အစီအစဉ်ကမရှိကြဘူးမရှိကြတော့လည်းတရားနာဝေးရတရားဟောဝေးရအစီအစဉ်ကိုမရှိတော့ဘုန်းကြီးတို့လည်းတရားလည်းမဟောရပါဘူးနည်းနည်းပါးပါးတော့လို့လာတော့ကြတယ်နည်းနည်းပါးပါးတော့ရှိတာမများဘူးနောက်အဲ့ဒီကဘုရားဗျာကနေပြီးတော့သက္ကတာအဲတော်ရှိဟောတော်တို့ဘာရံပြီးဘာရံပြီးတယ်ဘာရံပြီးမှလည်းတရားဟောဖို့စီစဉ်သိရှိအောင် ပါရတိကနေပြီးတော့ကရကတာကနောက်ဆုံးပေါ့ကရကတာကကရကတာရောက်တဲ့အခါကျတော့ဒီမှာရင်နေပါတဲ့နာဂာရိကမုနိဒရာဆိုတာရှိတယ်သူကနေပြီးတော့တရားနာဖို့တရားဟောဖို့အစီအစဉ်လုပ်တာနဲ့ပြိဿတွေတော်တော်တင်လို့ရှိပါတယ်ပြောတာဒါတော့စောစောကနေပြီးတော့မကြည့်ရလို့စောစောကြည့်ရလို့ရှင်ပြိဿတွေတက်များမယ်အခုလည်း ဘုန်းကြီးလည်းတရားပါလည်းညာကိုနေရာဌာနပြည့်အောင်လို့ရှိပါလားဒါအကုန်လုံးပြည့်နေပါလားဒါမြဲပါဘူးအဲ့ဒါခွန်ကြီးတို့သွားပြီးတော့ဘာသာပြရတာတတ်နိုင်တယ်များဟောပြောအားပြရတာပဲအဲဒီအားပြရတယ်လိုက်နာပြီးတော့ကြည့်ရတယ်ပြရတော့ဝမ်းနဲ့ဝမ်းသာကြကောင်းပါလေအဲ့ဒါတွေကစာကြည့်လို့ရှိရင်အခုဒီမှာသမာဓိမှာဒီမိဒ္ဒဌာနမှာတရားအားထုတ်နေရတဲ့ပုဂ္ဂိုလ်တွေအတွက်ဟာ မနာကိုအားရကြဝန်တာကြကောင်းပါလေအဲကိုအားထုတ်ကြတယ်လို့ပဲနောင်လည်းဆက်ပြီးတကအကျိုးဆရာလူကြီးဆရာအားထုတ်ကြဖို့ကိုကြီးအကျိုးကျုပ်ဩဝါဒပေးပါလေဥသာမရကတော့သူဟောဒီအဲ့ဒီအကြောင်းရတယ်သူတွေးကြုံနေသူပြောကြတယ်ဆောက်ပြောပါတယ်ဘုရားဆုဖို့ခေါ်ပါတယ်အဲ့ဒါပဲလက်ဆက်ပြောတယ်အဲ့ဒါမြတ်စွာဘုရားအိန္ဒိယမှာဖွင့်အိန္ဒိယမှာကြာရှိသွား တရားတွေတွေခေါ်သာသနာတွေပြုစုပြီးတော့လာခဲ့တာဖြစ်ပါရင်ဟိုမှာရှိတုန်းကလည်းတရားလက်ထက်ကရောဆရာပရိနိဗ္ဗာန်ပြီးတဲ့နောက်တော့အဆောက်အဦတွေပါလေလောက်ထားတာတွေကတော့အနကောင်းပါလေမနေဘူးအပြည့်တွေခြေဟိုလည်းစီနေကြောင်ကြောင်တော်တို့စီတော်တို့အပြည့်ကလေးတွေနေဘူးကတော်တော်ကြီးကြီးလေးတွေပါပဲအားရကြနာကောင်းပါအဲဒါတော့အရေးကြီးတဲ့ဌာနမှာအခုနေသာသနာရေးဘက်က ပွက်ရောက်ပြနေတာအနာကိုဝမ်းနဲ့ကြာကောင်းပါလေအဲဒီကပါဝင်ခြင်းပုဂ္ဂိုလ်တွေသနာကြသိကောင်းတယ်ဘုရားပေးတဲ့ဆုံးမဩဝါဒကိုမလိုက်နိုင်ကြပဲဖြည့်ပြီးတော့နေတာနော်မဆိုင်ရာပုဂ္ဂိုလ်တွေကနေပြီးတော့သူတို့ဘာသာရေးနေသူတို့အဲဘာသာပြုကြတဲ့အတွက်ဘုရားဘာသာတော့ကွယ်ပပြီးဆုပ်ယုပ်ပြီးတော့နေတာအနာကိုဝန်းနေကြကောင်းပါလေအခုဒီဗမာပြည်မှာတော့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 မညာပညာနဲ့နိဗ္ဗာန်ကိုသင်ညာသောဆက်ရည်မြတ်ပြုနိုင်ကြပါစေ။